သစ်တုံးနဲ့တတ္တဝါကိုဥပမာပြုတယ်ဂင်္ဂာမြစ်ရေအရင်နဲ့တမ္မာဒိဋ္ဌိမဲ့ခင်နဲ့ဥပမာပြုတယ်ဟိုဘက်ကံကချင်းဒီဘက်ကံကချင်းစတဲ့အပြစ်ရှိပါဖြစ်တာနဲ့အတွင်းအာယတနာအပြင်အာယတနာစသည် အကြောင်းပြုပြီးတော့ကိလေသာဖြစ်တာ ဥပမာပြုတယ်အတွင်းအာယတနာအပြင်အာယတနာစသည်အကြောင်းပြုပြီးကိလေသာဖြစ်ရင် တစ်တုံးဟာဟိုဘက်ကန်းဒီဘက်ကန်းတင်းသလိုယဟန်ဟာလည်းပဲကန်းတင်းနေပေလိမ့်မယ်။ဘာကြောင့်လဲတမ္မာဒိဋ္ဌိမဲ့ခင်ရေရင်ကြောမမျောလို့မမျောတဲ့အတွက်ဘယ်မရောက်နိုင်တယ်လဲဆိုတော့နိဗ္ဗာန်တည်းဟူသော သမုဒ္ဒရာမရောက်နိုင်ဘူး။ဒါကိုဥပမာပြုတယ်။တချို့နေရာတွေမှာမြတ်စွာဘုရားက သမုဒ္ဒရာကို ဆင်းရဲဒုက္ခနဲ့ဥပမာပြုတယ်သမုဒ္ဒရာရဲ့ဟိုမှာဘက်ကန်းကိုနိဗ္ဗာန်နဲ့ဥပမာပြုတယ်ဒီနေရာမှာတော့သမုဒ္ဒရာကိုနိဗ္ဗာန်နဲ့ဥပမာပြုတယ်ဒီတော့ပထမဆုံးဥပမာဖြစ်တဲ့အတွင်းအာယတနာ6ပါးမျက်စိနားနှာရှာကိုစိတ်အပြင်အာယတနာ6ပါးအစင်းအတန်အနံ့အရသာထိတွေ့เสียသဘော အဲ့ဒါကို အကြောင်းပြုပြီးတော့သတ္တဝါရဲ့သဏ္ဍာန်မှာအထူးသဖြင့်တော့အခုယဟန်နေကတရားနာနေတာကိုဘယ်မှာတော့ကောသံဘီပြင်းဤကဂင်္ဂမြစ်ကဏ္ဍမှာဟုတ်ကဲ့လားဒါပေမဲ့ယဟန်နေတယ်မဟုတ်ဘူးအခွင့်ကောင်းကြုံတာနဲ့ရလာတဲ့အခွင့်အရေးကို လက်မလွတ်တမ်းဖမ်းယူတတ်တဲ့နွားကြောင်သားတယောက်ကလည်းမလှမ်းမကမ်းကနေပြီးတော့နွားကြောင်နဲ့ဒုတ်ထောက်ပြီးကြာကြာနာနာအာယုံဆိုင်တရားနာနေတဲ့ဒီတော့ယဟန်တွေကိုပဓာနာထားတာဖြစ်တော့ယဟန်ရဲ့အတွင်းအာယတနာ6ပါးအပြင်အာယတနာ6ပါးအကြောင်းပြုပြီးတော့ လောဘဒေါသမောဟစတဲ့ကိလေသာဖြစ်ရင်အဲ့ဒါဟိုဘက်ကံကတ်ဒီဘက်ကံကတ်တယ်လို့ဆိုရတယ်။ဒါယဟန်ကိုဥပမာပြုပြောတော်လည်းပဲယဟန်ကိုပရဏထပြောတာ ဖြစ်တဲ့အတွက်တခြားတခြားတ attva တွေရောမပါဘူးလား။ပါတယ်အလုံးအတွက်ပဲ။ဒါတော့အတွင်းအာယတနာဖြစ်တဲ့ မျက်စိအကြောင်းပြုပြီးတော့ကိလေသာဖြစ်နိုင်တယ်နားအကြောင်းပြုပြီးကိလေသာဖြစ်နိုင်တယ်နှာခေါင်းအကြောင်းပြုပြီးရှားအကြောင်းပြုပြီးကိုယ်အကြောင်းပြုပြီးကိလေသာဖြစ်နိုင်တယ်စိတ်အကြောင်းပြုပြီးတော့ကိလေသာဖြစ်နိုင်တယ်အဲ့ဒါဘလို့ကိလေသာဖြစ်တယ်ဆိုတာဘလို့ဖြစ်တယ်ဆိုတာအထကထာကပုံစံပြလေးဖွင့်ပြထားတယ်ဘလို့လဲလို့ဆိုတော့မျက်စိအကြောင်းပြုပြီးကိလေသာဖြစ်တာကတဲ့ ကိုမျက်စိက အမတန်ကြည်ကြည်လင်လင်ရှိလို့မြင်ရတဲ့အခါကျတော့ငါမျက်စိကတိတ်ပြီးတော့မြင်အားကောင်းတာအဝေးကြီးကဟာတော့ငါမျက်စိကမြင်နိုင်တယ်အမတန်ကြည်လင်တယ်အဲဒါလို့ဆိုပြီးတော့မိမိမျက်စိရဲ့အမြင်တန်မှုမြင်အားကောင်းမှုကို အကြောင်းပြုပြီးတော့မျက်စိပေါ်ตาရာတတ်မဲ့တဲ့လောဘကိလေသာဝင်နေဒီမျက်စိအကြောင်းပြုပြီးငါမျက်စိက သူများမျက်စိနဲ့မတူဘူးအဝေးကြီးကဟာတောင်လှမ်းမြင်နိုင်တယ်ဆိုတော့မာနကိလေသာဝင်တယ်မျက်စိအကြောင်းပြုပြီးတော့တခါနောက်တစ်ဖက်ကတခါတရံကြတော့တဲ့တချို့ကြတော့ကိုယ်မျက်စိက မှုံတော့အနည်းအပါဟာတောင်ကောင်းကောင်းမမြင်ရဘူးတဲ့ဒီခါကျတော့ဒီမျက်စိကြောင့်ခက်တာပါပဲအဝေးမပြောနဲ့အနည်းဟာတောင်မှကွယ်ကွယ်သေးသေးသေးသေးကွယ်ကွယ်မမြင်ရဘူးခက်လိုက်တာနော်ငါနဲ့ဘလို့အကြောင်းကညောင်းများတလို့မျက်စိမှုံရပါလိမ့်မလဲမွဲရပါလိမ့်မလဲလို့စိတ်ထဲမှာဖြစ်တယ်တဲ့အဲ့ဒါဝမ်းသာတာလားဝမ်းနေတာလား ဝမ်းနေတော့ကသူ့ကိုဘာကိလေသာခေါ်မလဲဘာကိလေသာတော့ဒေါသကိလေသာဟုတ်ကဲ့လားဆုံးနစ်တော့ဒေါသစိတ်မချမ်းသာခြင်းဝမ်းနေခြင်းဟာဆုံးနစ်တော့ဒေါသဒေါမနတလို့လည်းခေါ်တယ်စိတ်မချမ်းသာခြင်းစိတ်မကောင်းခြင်းဆိုတဲ့ဒေါသကိလေသာဝင်နေတဲ့အဲ့ဒါမျက်စိအကြောင်းပြုပြီးတော့ဖြစ်တာပဲတဲ့ဒီတော့ အဲ့ဒီမျက်စိအကြောင်းပြုဖြစ်တာမှာငါမျက်စိဆိုတဲ့ငါမျက်စိဆိုတဲ့အယူအဆွဲကဗဒနာဖြစ်နေတယ်ငါမျက်စိသူများမျက်စိမဟုတ်ဘူးဒါကြောင့်သူများတဲ့ပိုးပြီးအမြင်သန်နေငါမျက်စိသူများမျက်စိမဟုတ်ဘူးအဲ့ဒီငါမျက်စိကဒုက္ခဒုက္ခပါပဲဘာမှလည်းမမြင်ရဘူး စာလေးဖတ်ကျင်တာတောင်မှပဲတဲတဲကွယ်ကွယ်မမြင်တာနဲ့မဖတ်နိုင်ဘူးတော်တော်ဒုက္ခရောက်ပါတယ်ဒီမျက်စိအဲဒါလို့စိတ်ဆင်းရဲတာဟာငါမျက်စိလို့ယူဆွဲတဲ့အတွက်ဖြစ်တာကိုအဲ့တော့မျက်စိကိုငါလို့လဲဆွဲတယ်မျက်စိကိုငါမျက်စိလို့လဲဆွဲတယ်ငါအဝေးကြီးလှမ်းမြင်ရတယ်ငါဖြင့် ကြည့်လို့ကိုမကောင်းပါဘူးစားတောင်မဖတ်နိုင်ဘူးအဲ့ဒါကမျက်စိကိုငါလို့စွဲတာငါမျက်စိကတိတ်ကောင်းတာမလေးအဝေးကြီးတောင်မြင်နိုင်တယ်ဟောအခုငါအသက်60ရှိပြီမယ်လို့အနှဖားပေါက်ထိုးနိုင်သေးတယ်အဲ့ဒါကငါက ဒီမျက်စိအကြောင်းပြုပြီးငါဆိုတာဖြစ်လာပြီးတော့ငါဆိုတာဖြစ်လာတဲ့အခါကျတော့ငါရဲ့မျက်စိဆိုတာဖြစ်လာမျက်စိကိုငါလို့စွဲတဲ့အခါကျတော့အဲ့ဒါအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိခေါ်တယ်အဲ့ဒါဒိဋ္ဌိစွဲငါမျက်စိကသိကောင်းတာလို့ငါမျက်စိလို့ဖြစ်လာပြီဆိုတဲ့အခါကျတော့အဲ့ဒါကျတော့တဏှာစွဲခေါ်တယ် ငါရဲ့မျက်စိပဲလို့မိမိရဲ့မျက်စိပေါ်မှာตาရတတ်မဲ့တဲ့သဘောဖြစ်လာအဲ့ဒါတဏှာဆွဲခေါ်တယ်ဒါကငါကသူများတဲ့ပို့ပြီးတော့အမြင်တန်တယ်ဘလောက်ဝေဝေငါမြင်ရတာဘလောက်စလုံးသေးသေးငါအခုသက်90ကျော်ရှိငါဖတ်နိုင်နေတာအဲ့ဒါကြတော့ဘာဆွဲတော့ ဘာဇွဲတော့မာနဇွဲဟုတ်တယ်မဟုတ်လားမျက်စိအကြောင်းပြုပြီးတော့စိတ်နေမြင့်မသွားဘူးလားမြင့်သွားတာမာနဇွဲတဏှာဇွဲမာနဇွဲဒိဋ္ဌိဇွဲအဲ့ဒီတဏှာမာနဒိဋ္ဌိသုံးပါးကိုပပင်စတရားလို့ခေါ်တယ်။ဘာခေါ်တယ်တော့ပပင်စတရားတဲ့ ပပင်စဆိုတာတန်ត្រာချဲ့တတ်တဲ့တရားတွေတဲ့တန်ត្រာကိုရှည်လျားစေတဲ့တရားတွေဘဝတူတူနဲ့မေဖို့နိဗ္ဗာန်မရောက်စေမရောက်စေနိုင်ဘူးဒီတရားတွေရှိရင်မေဖို့နိဗ္ဗာန်ရောက်ဖို့ရဘဝတန်ត្រာကြီးအရှည်ကြီးသွားရအောင်မယ်တဲ့ဒါကြောင့်ဒီတဏှာမာနဒိဋ္ဌိတွေကိုပပင်စတရားတန်ត្រာကျဲတရားတွေနားလည်ပြီလားမျက်စိကိုငါလို့ဆွဲတော့ ငါကသူတစ်ပါးတဲ့အမြင်တန်တယ်သို့မဟုတ်ငါဖြင့်မမြင်ရပါဘူးခက်လိုက်တာအစရှိသည်ဖြင့်လောဘလည်းဝင်ဒေါသလည်းဝင်တယ်အဲဒါလို့မျက်စိကိုငါဆွဲတဲ့အခါကျတော့ဘာဆွဲခေါ်လဲတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဒိဋ္ဌိဆွဲဟုတ်ကဲ့လားဘာဆွဲလဲဒိဋ္ဌိဆွဲခေါ်တဲ့ ငါမျက်စိကတိတ်ကောင်းတာဟိုမှာအဝေးကြီးနေတဲ့လူငါမြင်ရနာမည်တောင်ပြောနိုင်သေးသူပန်းထားတဲ့ပန်းတောင်ပါဘာပန်းဆိုတာငါသိသေးအဲ့ဒါလောက်ကြောင်ငါမျက်စိကကောင်းတာအဲ့ဒါကြတော့ဘာဇွဲလဲတဏှာဇွဲငါမျက်စိဒီလိုဟုတ်တယ်မဟုတ်လားတဏှာဇွဲတခါ အဲ့ဒီထဲမှာပဲမာနဇွဲကတော့မပါဘူးလားသူများတဲ့သားတယ်ဆိုတော့သူမျက်စိကသူများတဲ့သားတယ်ဆိုတော့မာနဇွဲမပါဘူးလားအဲ့တော့တဏှာဇွဲဒိဋ္ဌိဇွဲတဏှာဇွဲမာနဇွဲသုံးမျိုးလုံးမပါပေဘူးလားသူဘယ်ဘက်ကန်းကနေပြီတော့ဟမ်ဘယ်ဘက်ကန်းက ဟတ်ဒီဘက်ကကပ်ပြီဟုတ်တယ်မဟုတ်လားအတွင်အာယတနာကိလေသာဖြစ်လာဒီကံကတ်တော်သည်ဒီလိုမဟုတ်လားအတွင်အာယတနာ6ပါးဆိုတာဘယ်ဟာတွေလဲဟုတ်ကဲ့လားအဲ့ဒီမျက်စိနာနာရှာကိုယ်စိတ်တစ်ခုခုကိုအကြောင်းပြုပြီးတော့ဒိဋ္ဌိရင်လည်းဖြစ်မယ်မာနရင်လည်းဖြစ်မယ်တဏှာရင်လည်းဖြစ်မယ်ဆိုလို့ရှိရင် ဘယ်ဘက်ကန်းကတ်တာလဲတဏမာနဒိဋ္ဌိကဒီမှာစကားကြုံလို့အထကထဖွင့်တာကိုပြောရင်းနဲ့တွေ့လို့မှု ပြောရတယ်တခြားအစွဲတော့မစွဲဘူးလားအခုနပြောတယ်မိမိမျက်စိရဲ့မျက်စိမှုံလို့စာလေးတောင်ဖတ်လို့မရတာအကြောင်းပြုပြီးစိတ်ဆင်းရဲတော့ဒေါသကိလေသာမှုံလားဟုတ်ကဲ့လား ကိုကကြည့်ပေမဲ့မမြင်ရဘူးအသက်က80ရှိသေးမှုံလုံးလို့ကိုနာကအသက်90ကျော်အဖွားကြီးကသတင်းစာဖတ်နေတယ်ဆိုတော့စိတ်ထဲကဘလို့ဖြစ်တော့ဟမ်ငါနဲ့တော့သူ့လိုသတင်းစာဖတ်ချင်လိုက်တာဟုတ်ကဲ့လားအဲ့တော့သူသတင်းစာဖတ်တာငါမနာလို့တော့ဟုတ်ကဲ့လား သူသတင်းစာဖတ်နိုင်တာမနာလို့တော့ဘူးဘာကြောင့်လဲဆိုတော့သတင်းစာတွေကအကြောင်းတွေသူကပဲပြောပြောနေတော့ကိုကနားထောင်ရုံနားထောင်နေရတယ်အဲ့ဒါသဘောမကျဘူးကိုကလည်းပြောခြင်းသေးတယ်ပြောခြင်းသတင်းစာဖတ်ဖို့ဖတ်နိုင်လားမဖတ်နိုင်ဘူးအဲ့တော့ပြောရလားမပြောရတော့အဲ့ဒါသူပြောနိုင်တာကိုမနာလို့တော့လူတဘာဝအဲ့တော့မနာလို့တဲ့အိတ်တာကိလေသာကိုဝင်မလာဘူးလားဝင်လာတယ်အစရှိသည်ဖြင့် မျက်စိအကြောင်းပြုပြီးလောဘလည်းဝင်နေဒေါသလည်းဝင်နေမာနလည်းဝင်နေဒိဋ္ဌိလည်းဝင်နေဝိသိကိစ္စလည်းဝင်သေးတာပေါ့ဝိသိကိစ္စဆိုတာဘာတော့ဝိသိကိစ္စဆိုတာဘာတော့ယုံမှားတံမြာဟုတ်ကဲ့လား doubt ပေါ့ဟုတ်ကဲ့လားဘာ doubt တော့ယုံမှားတံမြာပေါ့ဟုတ်တယ်မဟုတ်လား အဲ့တော့ယုံမတန်မြာကောမဝင်နိုင်ဘူးလားဝင်နိုင်တယ်ဆိုကြပါစို့ကိုကမျက်စိကမှုံတယ်ကောင်းကောင်းကမမြင်ရဘူးကို10ပေလောက်မှကလေးတယောက်ကလာတယ်အာအဲ့ဒါငါမြည်လားဟဲ့ဟုတ်မှဟုတ်လားသူမြမြည်လားဟဲ့ဟောအဲ့ဒါဘာဖြစ်တာယုံမတန်မြာဖြစ်တာဟုတ်ကဲ့လားတော့じゃဘုရားရှင်ရှေ့သွားတဲ့အခါကျတော့ဘုရားရှင်တို့ဖူးပြန်တဲ့အခါမျက်စိကကောင်းကောင်းမမြင်ရတော့ တရားဒက္ခိဏတာခါကိုရောလာဟဲ့ဟိုတမလင်ခွေကိုရောလာဟဲ့အစရှိသည်ဖြင့်မဆုံးပြတ်နိုင်ဘူးသူကဒက္ခိဏတာခါကိုရောမပိုးချီညိုတာဟုတ်ဒက္ခိဏတာခါကိုရောဆိုတာသိလားဘလို့ဟာတော့အော်ဖျားဆင်းတုထဲမှာအယုတ်အဆိုးဆုံးဆင်းတုလေမဟုတ်လား ခန္ဓာကိုယ်ကလည်းပုတိုတိုနဲ့လက်ဘင်းကလည်းမပါဘူးမျက်နှာကလည်းအထူးသဖြင့်အယုတ်ဆိုးအောင်ထုထားရတယ်အဲ့ဒီကိုယ်တော်ကိုဘာခေါ်တော့ဒေခိနတာခါတဲ့ပထမကတော့ဟိုရင်ဘောရိညောင်ပင်တောင်ကိုင်းကဂိုင်းကို ထုလို့ဒေခိနတာခါလို့ခေါ်တာနဲ့တူပါတယ်နောက်ကြတော့ဘာနဲ့ထုထုအဲ့ဒီအယုတ်နဲ့တူပြီဆိုလို့ရှိရင်ဒေခိနတာကဖြစ်သွားရော ဘာကြောင့်များသူကကြည်ညိုရတော့ဒီမတတ်ပဲတဲ့ရုပ်ထုတော်မိကွင်းလို့အေးမိကွင်းလို့မိကွင်းလို့တယ်တချို့နေရာမီးလောင်တာကြတော့ဒကိဏအတာခါကိုရောရဲ့ကြောင်းတော်ရောရုပ်စုတော်ရောပါသွားတာမရှိဘူးလားရှိတယ်မဟုတ်လားအဲဒါပေမဲ့လူအစွဲဆိုတာရှိတာကိုအဲ့တော့သူကဒကိဏကတာခါကိုရောစွဲနေတော့ ဒက္ခိဏသာခဖူးမလို့ရွေးလိုက်တာဘုရားရှင်ကလည်းပဲဘုရားစင်သူကလည်းပဲ၄၅၆ဆူရှိတကောရွေးလိုက်တာဒါဒက္ခိဏသာခဟုတ်ထမဟုတ်ဘူးထမရဲ့ဒီဘက်ကိုတော်နဲ့တူပါတယ်ပန်းတယ်မလို့လျှောက်ရွေးနေတာဟုတ်ကဲ့လားကဲအဲ့ဒါဘာခေါ်တော့ doubt ပေါ့မဟုတ်ဘူးလား တန်မြတ်ဖြစ်နေတာမဟုတ်ဘူးလားအဲ့တော့တန်မြတ်ဖြစ်နေတာကုသိုလ်လားအကုသိုလ်လားကိလေသာပဲဟုတ်ကဲ့လားအဲ့ဒါလို့လည်းမျက်စိအကြောင်းပြုပြီးတော့ဒီကိလေသာမျိုးလည်းဝင်နိုင်သည်အဲ့ဒါလို့ဝင်ပြီဆိုလို့ရှိရင်ဘယ်ဘက်ကန်းတင်တယ်တဲ့အာဒီဘက်ကန်းတင်ပြီဒါဖြင့်အဲ့ဒီအဖွာခင်္ဃမြစ်ရေရင်ကြောမျောမလား မမျောဘူးဆိုလို့ရှိရင်တော့ဘယ်မရောက်တော့မလဲနိဗ္ဗာန်တည်းဟူသောသမုဒ္ဒရာမရောက်တော့ဘူးဟုတ်ကဲ့လားအခုခေတ်ကြတော့အဲ့ဒါလို့ဒီဘက်ကန်းတင်စရာတွေပိုမပေါ်ဘူးလားပေါ်ပါဘူးဘလို့ပါလဲမြက်တောင်ကော့အောင်ဆိုပြီးမြက်တောင် အကော့အငှားတက်ရတယ်မဟုတ်လားအငှားတက်ပြီးတော့မှန်တဲ့တကြီးကြီးနဲ့အချိုးကြပါလားဟဲ့မကြသေးဘူးထောင်လွန့်နေသလားဟဲ့ ဓမ္မနို့ပြုတ်များပြမလားဟဲ့ဟုတ်ကလားအဲ့တော့အချိုးမကြသေးခင်စိတ်ထဲမှာ မကျေနပ်သေးသမျှပြင်နေတဲ့အချိန်မှာဒေါသကိလေသာဝင်မနေဘူးလားဟာကိုကိုကိုအစဉ်ပြေးသွားပြီလို့အောင်းမိလို့မှန်နဲ့ကြည့်လိုက်လို့အမေငါဟာတော်တော်ကိုဟုတ်သွားတယ်အဲ့ဒီခါကျတော့ဘာကိလေသာဝင်လဲအေးငါမျက်တောင်ကဇတ်လိုက်တော့ဟိုဘက်အိမ်ကမိမ့်မတယ်တော့ငါသားပြီ ဟုတ်ဘူးလားအဲ့ကြတော့ဘာကိလေသာမာနဒီမျိုးသမီးဘယ်ဘက်ကန်းတင်မလို့အဲဘယ်တော့ကြာအောင်တင်းနေတာဘယ်တော့ကြာမလို့ဘယ်တော့မှမကြာဘူးလောက်ပြင်းနေကြတဲ့ကသူကြဖို့ကစိတ်မကူပဲနဲ့မဟုတ်ဘူးလားတချို့ကြတော့ဒါလည်းတချို့ကြတော့ရှိသေးတယ်လေအခုခေတ်မျက်လုံးကျင်းလို့တယ်မျက်လုံးကျယ်အောင်ဘယ်လိုလုပ်တော့ပါတယ် ရှယ်ရိုးတွေလောက်ရတယ်ရှယ်ရိုးတွေဆိုတော့အိုးမဲတွေကွင်းတာမလားမဟုတ်လားဟဲ့အိုးမဲတွေကွင်းပြီးတော့ကြည့်လိုက်တယ်အမနည်းနည်းလေးတော့ကျဲလာပဲမှန်နေကြည့်လိုက်တယ်ဟုတ်ကလားသဘောမကျဘူးလားရတယ်ဘာကိလေသာဝင်မလို့လောဘကိလေသာဝင်ပြီဟုတ်တယ်မဟုတ်လားဒါကမျက်စိအကြောင်းပြုပြီးတော့ ကိလေသာဖြစ်တာနာအကြောင်းပြုပြီးတော့လည်းပဲကိလေသာဖြစ်တာပဲနာအကြောင်းပြုပဲလို့ကိလေသာဖြစ်လာဟောမသိဘူးအဲဘယ်လိုပါလဲဩငါနာကိုအခက်ကိုခက်ပါတယ်လူလေကောင်လားထထိုင်းပြီးတရားနာပေတဲ့ဘာမှလည်းမကြားရမဟုတ်လားတရားဟောဘုန်းကြီးမြင်ုံမဲ့မြင်ရတယ်ဘာမှလည်းမသိဘူးဝမ်းသာတာဗော ဟမ်ဘာကိလေသာဝင်တော့ဟောဒေါသကိလေသာဝင်နေဟုတ်ကဲ့လားအဲ့ဒါလို့စိတ်ထဲကူးနေတော့လမ်းမဝနေပြီးတော့အဲ့ဒါရေခံကားကတချင်းကြီးတွေကျယ်ကြီးတွေဖွင့်ပြီးတော့မောင်းသွားတယ်တချင်းတွေအကျယ်ကြီးဖွင့်မောင်းမောင်းသွားတော့ဒီခါကျတော့ကြားပြီမဲဟုတ်ကဲ့လားမဲသူတို့တချင်းကလည်းကောင်းသားဟဲ့ ကဲဘာကိလေသာဝဲမနော်လောဘကိလေသာဘယ်ဘက်ကံကပရောမဟုတ်ပေဘူးလားတချို့ကြတော့ဘာလုပ်တယ်လဲလို့ဆိုတော့လူတော်တဲ့သွားတဲ့အခါကျတော့စိတ်ငကကြီးပန်သွားတယ်အစတည်းကမှန်နဲ့ကြည့်ရတယ်ငါငါငကတော်တော်မြင်ရတော်တော်ထင်ရှားရလားပေါ်လွင်ရလားမပေါ်လွင်သေးဘူးဆိုပေါ်လွင်အောင်ကြည့်ရတယ်ထထအဲ့ဒီကလေးကဘယ်ဘက်ကံကပ် တတ်ပြီအဲလူတော်တဲ့ရောက်စကားပြောတဲ့အခါကျတော့ဘယ်လိုပြောရတော့ခေါင်းတစ်လှုပ်လှုပ်နေဟုတ်တယ်မလားခေါင်းတစ်လှုပ်လှုပ်နေဘာဖြစ်လို့အဲ့လိုပြောရတော့ဟဲစိတ်ငကကြည့်ဝင့်ငနဲ့ဝင့်ငနဲ့ဖြစ်ဟုတ်မဟုတ်လားကိုင်ဘယ်ဘက်ကငကဘတော့ဘာကိလေသာဝင်တော့ အဲဝင်စရာတွေအများကြီးနော်နော်ဒီဘက်ကကတ်စရာတွေအများကြီးအခုခေတ်ကြမှာပိုများတာနော်အခုခေတ်ကြမှာပိုများတာအဲဒီလိုဒီဘက်ကကတ်နေပြီဆိုလို့ရှိရင်တော့တဲ့သမ္မာဒိဋ္ဌိမဲ့ခင်ရေရင်ကြော မမျောတော့ဘူးတဲ့နိဗ္ဗာန်တည်းဟုသောသမုဒ္ဒရာရောက်မယ်ရောက်မှလားမရောက်ဘူးလားမရောက်တော့ဘူးဟုတ်ကဲ့လားတို့အတူပဲ နေစိဘုံကလေးတွေ့တာနဲ့ကြောင်းထဲမှာနေစိဘန်တွေကလည်းဟိုနာဆိုင်ဒီနာဆိုင်နဲ့ကိုကလည်းယောဂီကိုယောဂီဆိုတော့ကြွားတယ်လှမ်းတယ်ချတယ်ရှုမှတ်သွားတယ်နင်းစီပွင့်ကမနင်းစီပွင့်နာရောက်တော့အနတ်ကမှုေးလိုက်တာနှာခေါင်းနဲ့တိုးလိုက်တော့အမဲအဒီနာပန်းရှိတယ်ထမရဲ့ဟောလှည့်ကြည့်လိုက်တယ်ဗာတွေ့ မျက်စိလုံလို့ပေါ့ဟမ်အဲ့တော့ယောဂီအနေနဲ့ကအမွှေးနှံဝင်တာနဲ့ပဲလှည့်ကြည့်ရမှာလားဘာလို့ရမှာတော့ဘယ်လိုရှုမှတ်ရမလို့မွေးတယ်မွေးတယ်ရှုမှတ်ရမှာဟုတ်တယ်မဟုတ်လားမွေးတယ်မွေးတယ်ရှုမှတ်လို့အမွှေးနှံမပြောက်လို့မို့ကြည်ကျင်စိတ်ပေါ်ရင် ရှိရှင်နဲ့ကြည့်ကျင်နဲ့ကြည့်ရတဲ့ရှုရမှာလှည့်ကြည့်ရမှာမဟုတ်ဘူးမဟုတ်ဘူးလားအဲကြည့်ကျင်စိတ်ပျောက်သွားပြီဆိုရင်တော့လှည့်ကြည့်မိပါဦးမလားမကြည့်မိတော့ဘူးတကယ်လို့ကြည့်ကျင်စိတ်ကမပျောက်ဘူးဆိုလို့ရှိရင်တော့ကြည့်မိသွားမှာပဲအဲကြည့်မိပြီဆိုလို့ရှိရင်တော့ဘယ်လိုရှုရမှာတော့အော်ကြည့်တယ်လို့မရှိရဘူးပေါ့ကြည့်တယ်လို့မရှိရဘူးလား မြင်တယ်ဆိုတာမကြည့်ပဲနဲ့မြင်မှမလားကြည့်လို့မြင်တာမဟုတ်ဘူးလားအဲ့တော့ကြည့်တာအရင်ရှုရမလားမြင်တာအရင်ရှုရကြည့်တယ်ကြည့်တယ်ရှုရမှာပေါ့မြင်တော့လေမြင်တယ်မြင်တယ်ရှုရမှာပေါ့အဲ့ဒါလို့နိုင်အောင်ရှုနိုင်ရင်ဖြင့်အဲ့ဒီနှင်းစီပွင့်နဲ့ဆိုတဲ့အစင်းနဲ့ပတ်သက်လို့ကိလေသာဝင်မမလားမဝင်ဘူးနိုင်အောင်မရှုနိုင်ရင်ဖြင့်ဝင်မှာပဲ ဟုတ်တယ်မဟုတ်လားအဲ့တော့နိုင်အောင်မရှုနိုင်ဘူးဆိုတဲ့အခါကျမလေးလှိုက်တာနော်လှမ်းလိုက်တာနော်လို့ဆိုတော့အဲ့ဒီနှင်းစီပွင့်ခူးကျင်တဲ့စိတ်ကနောက်ကပါလာပြီဘာလို့ဖို့ခူးကျင်တာတော့ဟမ်ဖျားတင်ဖို့ဖျားတင်ဖို့စိတ်ကအရင်ဖြစ်မလား ကိုယ်ကောင်းပံမိုးစိတ်ကအရင်ဖြစ်မှာပေါ့မဟုတ်ဘူးလားကောင်းပံမိုးစိတ်ကမလိငါများပံလိုက်ရရင်တော့အတော်လှသွားမှာပဲပြီးတော့မှတတိယပြီဟဲငါဥပုပ်ကြီးနေပါလားဟုတ်ကဲ့လားအဲ့ဒီခါကျတော့မှကြပြာကြရမှတ်တယ်မြင်နေမြင်နေမြင်နေဟနော်မြင်နေမြင်နေမှတ်တယ်အဲ့ဒီခါကျတော့မှပြီးတော့မှကိုယ်စိတ်ကိုပြင်လဲရတယ်အေးဖျားတင်မှုကဘိုးကောင်းပါတယ် ဟုတ်လားအဲ့ဒီခါကျတော့ဟိုဘက်ကတင်သေးလားမတင်တော့ဘူးနော်ဒါပေမဲ့ဖျားတင်မှုကပိုကောင်းပါတယ်ဆိုတာကိုယ်စိတ်ကိုပြင်ယူရတာမဟုတ်လားစိတ်ရဲ့ပဂရိတဘာဝဟုတ်ကဲ့လားအဲပဂရိတဘာဝကဘာတော့ပန်းညင်တာမဟုတ်လားဟုတ်ကဲ့လားဒီတော့ပြင်းယူရတဲ့စိတ်နဲ့ပဂရိတဘာဝစိတ်ဘယ်သူကအာကောင်းမလဲ အဲ့တော့ဘုရားတင်တာပိုးကောင်းပါတယ်ဆိုတဲ့အထဲပဲပိုင်ရင်လည်းကောင်းပါတယ်ဒီလိုတော့မဖြစ်နိုင်ဘူးလားအဲ့ဒီတော့ကိလေသာကကြားဝင်မလာဘူးလားဟိုအမေရိကမှာလေ Illinois ပြည်နယ်မှာရှမ်ပိန်းတက္ကသိုလ်ဆိုတာရှိတယ်အဲ့ဒီတက္ကသိုလ်ကမမောက္ခဗမနာမေသူဟာနာမည်တော့ပုံကိုင်ထမရဲ့လူကတော့ဟိုထဲမှာ အိန္ဒိယနဲ့အင်္ဂလိပ်နဲ့စပ်ထားတာအင်္ဂလိပ်အိန္ဒိယအဲသူအမျိုးသမီးကအမေရိကန်အမျိုးသမီးတခြားအမေရိကန်အမျိုးသမီးလို့သူကရမမြင်ဘူးအရာခဏိမ့်နိုင်မယ်သူတို့ကဗမာပြည်လာပြီးတော့ဒီတကာကချင်းတောင်ကဟိုလူမျိုးစုစကားတွေရှေးကလိုက်ပြီးတော့လေ့လာတာ၄၅၆နှစ်ဒါကြောင့်ဗမာစကားလည်းပြောတတ်တယ်ချင်းစကားလည်းပဲချင်းစကားအမျိုးပေါင်းတော်တော်များများပြောတတ်တယ် အဲ့ဒါလိုနေလာတော့ဟိုမှာတော့အခုတော့သူတို့ပြန်ပြီးအဲရှမ်ပိန်းတက္ကသိုလ်မှာအလုပ်လုပ်တယ်ဘုန်းကြီးတို့သွားတဲ့အခါတရားဝင်ဝင်အားထုတ်ပါတော့အဲ့ဒီအမျိုးသမီးကအမြဲတမ်းမြန်မာလိုဝတ်တယ်မြန်မာလိုဝတ်ပြီးတော့မြန်မာလိုနောက်တွဲတုံးထုံးတယ်လေစတုံးထုံးတယ်ထုံးပြီးအမြဲတမ်းသူ့ကောင်းမှပန်းတပွင့်အမြဲတမ်းရှိတယ်ဘယ်ခါကြည့်လိုက်ကြည့်လိုက်အဲ့ဒီပန်းမွေကအဲ့ဒါသူ့ပန်းတပွင့်ကပန်းမိသားအတုမဟုတ် အဲသူကြည့်လိုက်တယ်ဆိုလို့ရှိရင်နောက်ကနေကြည့်ရင်အဲ့ဒါမြန်မာမျိုးသမီးပဲအဲမျက်နှာကလည်းပဲတိတ်ကြီးတော့အမေရိကန်မဆန်လာပါဘူးအဲအရှိတိုင်းမျက်နှာမျိုးခတ်အသွင်ရှိပါတယ်အမြဲတမ်းပဲဘယ်ခါဖြစ်ဖြစ်မြန်မာလုံကြီးအဲ့ကြီးတော့မှရင်ဘုံအင်ကြီးနဲ့အခြေကလိုဝတ်တာအဲ့ဒါပန်းပွင့်နဲ့ဘုန်းကြီးကမေးတယ် ပန်းပွင့်ကအမြဲတမ်းတွေ့နေရတာပဲအမြဲတမ်းပန်တာလားဆိုအမြဲတမ်းပန်တာပါတဲ့ဘာဖြစ်လို့ပန်တာတော့ဆိုမိမလှပန်းပန်တပွင့်တာနဲ့မိမလှပန်းပန်တပွင့်တာနဲ့ဟုတ်ပဲသူအဲ့ဒီတိုင်းပေါ့ပန်တဲ့အခါကျတော့လေဒီလိုတဲ့တယ်မထိုးဒီခတ်ဆောင်းဆောင်းကသူကခတ်ဆောင်းဆောင်းကထိုးတာဘုန်းကြီးကလည်းသူ့သေးချာလေးလာတယ် ကိုယ်ယောဂီကိုသူကကိုယ်ယောဂီရဲ့ဒီတော့သူတဲ့အမေရိက ပြန်ရောက်ကြတဲ့ကဒီလိုပဲဝတ်တယ်တဲ့အမေရိက ပြန်ရောက်လာတဲ့အခါကျတော့တဲ့သူတို့ပြန်ရောက်စဉ်ကတော့သင်္ဘောနဲ့လာရတာတဲ့သင်္ဘောပေါ်ကဆင်းလိုက်တဲ့အခါကျတော့တဲ့ဒီကမိန်းကလေးတွေဂါဝန်တိုးတိုးနှံ့နှံ့လေးတွေနဲ့ဒူးပေါ်ပေါင်ပေါ်တွေ့ရတော့ရှက်လိုက်တာတဲ့ဒါဖြင့်အဲ့ဒီတော့ကရှက်တော့အခုရောဆို အခုပိုးရှက်တာပေါ့တဲ့ အဲ့ဒါလိုအဲ့ဒီအမျိုးသမီးကပြောတာဒါကြောင့်ဘုန်းကြီးအခုစဉ်းစားမိတယ်ဒီအမျိုးသမီးအခုအချိန်ဗမာပြည်ပြန်ခေါ်ပြီးပြလိုက်ရဘယ်နဲ့နေမလဲလို့ဟမ်ဗမာတွေကြလိုက်ရဘယ်နဲ့နေမလဲဆန်လေးတွေနဲ့ဒူးပေါ်ပေါင်ပေါ်တွေ့ရတော့ရှက်လိုက်တာတဲ့ဒါဖြင့်အဲ့ဒီတော့ကရှက်တော့အခုရောဆိုအခုပိုးရှက်တာပေါ့တဲ့ အဲ့ဒါလိုအဲ့ဒီအမျိုးသမီးကပြောတာဒါကြောင့်ဘုန်းကြီးအခုစဉ်းစားမိတယ်ဒီအမျိုးသမီးအခုအချိန်ဗမာပြည် ပြန်ခေါ်ပြီးပြလိုက်ရဘယ်နဲ့နေမလဲလို့ဟမ်ဗမာတွေကြလိုက်ရဘယ်နဲ့နေမလဲဟဲ့သူပြောမှာပဲအမေရိကတဲ့မဟုတ်ဘူးဗမာပြည်မှာလည်းရှက်စရာတွေပါလားလို့သူပြောမှာပဲဟုတ်ဘူးလားဗမာပြည်မှာလည်းအခုယောဂါတွေထကုန်ပြီမဟုတ်လား အနောက်တိုင်းယောဂါတွေကူးကုန်ပြီအဲ့ဒီယောဂါတွေကူးရတဲ့ဟိုယောဂါကူးရင်ဒုက္ခဟုတ်ဘူးလားအဲတရားလည်းပဲရောက်တာဟမ်အော်ပန်းပန်းနိုင်အင်းဟုတ်ပြီဟုတ်ပြီနော်ဒီတော့အဲ့ဒါလို့ မြင်မြင်ချင်းပန်ရင်တဲ့စိတ်ဖြစ်တယ်သို့မဟုတ်မပန်ရရဲ့စိတ်မချမ်းသာတဲ့ဒေါသဖြစ်တယ်ဆိုတာဒီဘက်ကကတ်တာမကတ်အောင်ဘယ်လိုလုပ်ရမလဲဘာကြောင့်ကတ်တယ်လဲမရှုမှတ်လို့မဟုတ်ဘူးလားရှုမှတ်ရင်မြင်တယ်မြင်တယ်မြင်တယ်မြင်တယ်လို့မြင်မြင်ချင်းရှုမှတ်ရင် ကိုကရှုမှတ်တဲ့အလေးချင်းကလည်းရှိတယ်ဆိုလို့ရှိရင်မြင်နေမြင်နေရှုမှတ်ရင်ဘာဖြစ်သွားလဲလို့ဆိုတော့ရှုမှတ်တဲ့စိတ်ကအားကောင်းသွားတော့ဟိုမြင်တဲ့စိတ်ကအားသေးသွားတယ်မြင်တဲ့စိတ်ကအားသေးသွားတဲ့အခါကျတော့အဲ့ဒါကိုပန်းပွင့်လို့မြင်အောင်တော့အာနှင်းစီပွင့်မယ်လှတယ်မလှဘူးအဲ့ဒီအထိစိတ်ကမရောက်တော့မြင်စိတ်ကအားသေးသွားတဲ့အတွက်အဲ့ဒီအထိစိတ်ကမရောက်တော့မြင်ယုံမျှပဲမြင်ရတဲ့သဘောဖြစ်ယုံမျှပဲဒါပဲရှိတယ် အဲ့တော့မြင်နေမြင်နေမြင်နေမှတ်တိုင်းမြင်တယ်လို့ရှုတဲ့စိတ်ကမြင်စိတ်ကိုသွားပြီးတော့ तू ကနှောင့်ရှက်တာကိုနှောင့်ရှက်တော့မြင်စိတ်က तू မြင်ရတဲ့အာယုံကိုပိပိသားသာ तू မမြင်ရတော့ပိပိသားသာမမြင်ရတော့ဝါတတပဲမြင်ရတယ်မပိမသားပဲမြင်ရတယ်ဆိုတော့ဒါပန်းလားပန်းလို့သိတိတံဘာပန်းမွင့်လဲလှသလားမလှဘူးလားအဲ့ဒီအထိသိနိုင်လောက်အောင်မြင်စိတ်ကအာမကောင်းတော့အာမကောင်းတဲ့အတွေ့ လှတယ်လို့မသိတဲ့အတွက်လည်းပဲလောဘကိလေသာ မဖြစ်တော့မလှဘူးလို့မသိတဲ့အတွက်လည်းဒေါသကိလေသာမဖြစ်တော့ဘာကြောင့်လှတယ်မလှဘူးမသိတာလဲလို့ဆိုတော့ရှုမှတ်လို့ရှုမှတ်တဲ့စိတ်ကမြင်စိတ်ကို အတက်နှောင့်ရှက်လို့ဒီအတိုင်းပဲယောဂီတို့အထုတ်တဲ့အခါမှာစိတ်ထွက်တယ်လွင့်တယ်စဉ်းစားတယ်တွေးတယ်စိတ်ကူးတယ် အဲ့ဒီအခါမှာစိတ်ထွက်တော့ထွက်တယ်ထွက်တယ်ရှူတယ်လွတ်တော့လွတ်တယ်လွတ်တယ်ရှူတယ်စဉ်းစားတော့စဉ်းစားတယ်ရှူတယ်တွေးတော့တွေးတယ်ရှူတယ်စိတ်ကူးတော့စိတ်ကူးတယ်ရှူတယ်အဲ့ဒါရှူတဲ့အခါမှာခတ်သက်သက်နဲ့တင်းနေရင်ရှူလိုက်တယ်ဆိုလို့ရှိရင်တွေးတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်နဲ့အဲ့ဒါလိုရှုလိုက်လို့ရှိရင်တွေးစိတ်ကအာကောင်းမလားရှုစိတ်ကအာကောင်းမလားရှုစိတ်ကအာကောင်းပြီဆိုတော့တွေးစိတ်က तू တွေးကျင်တာကိုပုံပေါ်အောင် तू တွေးနိုင်အောင်မလား မတွေးနိုင်တော့ဘူးမတွေးနိုင်တဲ့အခါကျတော့တွေးရတဲ့အရာဟာဘာလို့သိချာသိသေးလားမသိတော့ဘူးမသိတဲ့အခါကျတော့တွေးရတဲ့အရာဟာရဲ့ပညာသဘောဟာမထင်ရှားတော့ပညာဆိုတာဒါဖြင့်လူပဲဒါဖြင့်နတ်ပဲဒါဖြင့်ပန်းမင်ပဲဒါဖြင့်စပွဲပဲဒါဖြင့်အယုတ်ပဲဒါဖြင့်စက္ကူပဲလို့ အဲ့ဒါလို့သိလာတာကိုပညာပေါ်တယ်လို့ခေါ်တယ်စကုပညာအယုတ်ပညာလူပညာခွေးပညာနွားပညာအစရှိပြီအဲ့ဒီပညာတွေအဲ့ဒီပညာတွေကဘာအကြောင်းပြုပြီးတော့ဒီပညာတွေထင်လာတယ်လဲဆိုတော့ပုံသဏ္ဍာန်အကြောင်းပြုပြီးထင်လာတယ်ပုံသဏ္ဍာန်ကဆိုကြပါစို့ဒီဘက်မှာလျှောက်သွားတာတွေ့လိုက်တယ်တွေ့လိုက်တဲ့အခါကျတော့ကြည့်လိုက်တယ်ကြည့်လို့မြင်တော့မြင်နေမြင်နေမြင်နေရှုလိုက်တယ် ခြေလေးကြောင်အမီးနဲ့နရွက်ထောင်ပြီးတော့သွားတာတွေ့ပြီဆိုလို့ရှိရဲ့ဟောဒီပုံသဏ္ဍာန်တွေ့ရင်စိတ်ကဘယ်ရောက်သွားတော့ဒါဖြင့်ဘာပဲလို့စိတ်ကသွားပြီးသိတော့အခွေးပဲလို့သိတယ်ဟောခွေးပညာပေါ်မလာဘူးလားအဲ့ခွေးပညာဟာဒီပုံသဏ္ဍာန်အကြောင်းပြုပြီးပေါ်လာတာပုံသဏ္ဍာန်ကလည်းပညာပဲခွေးဆိုတဲ့နာမပညာဝေါဟာရပညာသင်္ကေတပညာပါဆင့်လာတယ် ထင်လာတော့ခွေးလို့ဖြစ်လာတဲ့ပညာထင်လာပြီဆိုတော့အဲ့ဒါကိုမှကိုကမြင်နေမြင်နေလို့နိုင်အောင်မရှိနိုင်သေးရဲ့အော်ခွေးလေးကဝါလို့လှလိုက်တာဟောပိုးပြီးတော့အသေးစိတ်ပြီးသားမလားဟုတ်လားပြီးသားလာတယ်အဲ့ဒီခါကျတော့မလေးငါအိမ်မွေးရရင်ကောက်မှာပဲဟောဘာဝင်လာပါလဲလောဘဝင်လာပြီဒီတော့မြတ်စွာဘုရားကတစုံတရာမြင်ရင်တဲ့ အဲ့ဒီမြင်ရတဲ့အရာရဲ့ပုံသဏ္ဍာန်အကြံပြင်းလဲစိတ်แท้ပေါ်မလာစေနဲ့တဲ့အဲ့ဒါကိုနိမိတ်တဲ့ဂါယီခေါ်တယ်မာနိမိတ်တဲ့ဂါယီဟောတိမာနုပြင်းစနဲ့ဂါယီဟောတိရူပံဒိဋ္ဌဝါမာနိမိတ်တဲ့ဂါယီဟောတိမာအနုပြင်းစနဲ့ဂါယီဟောတိရူပံအစင်းကိုဒိဋ္ဌဝါမြင်ရသည်ရှိသော မာနိမိတ်တဲ့ဂါယီဟောတိအဲ့ဒီအစင်းရဲ့ပုံမှန်တရာအကြမ်းမြင်လဲစိတ်แท้မပေါ်စေနဲ့တဲ့ မာအနုပြဇနေခါဟီဟောဒီအဲ့ဒီမြင်ရတဲ့အရာရဲ့ပုံသဏ္ဍာန်အသေးစိတ်လည်းစိတ်ထဲမပေါ်စေနဲ့တဲ့အဲ့ဒီမပေါ်အောင်ပေါ်ရင်ဘာဖြစ်တယ်ဆိုယတဝဒိကရဏမေနစက္ခုံတရိယအာတဟုတံဝိဟရန္တအဘိဇာဒေါမနတာပါပကအကုတလဓမ္မအနွတ်တဝေယုံနဲ့ရှင်းရမဟုတ်လားဟမ်ဘာလို့မရှင်းတော့ဩရှင်းအောင်ပါဠိလေးပါလေးသင်ထားရုပ်ပေါ့ နော်ယတဝအဓိကရဏမေနံသက္ခုံတရိယာအတ္တဟုတံအဲ့ဒီအဆင်းကိုမြင်ရင်းဟူသော အကြောင်းကြောင့်တဲ့သက္ခုံတရေကိုမဆောင်စည်းတဲ့ပုဂ္ဂိုလ်မှာတဲ့လောဘဒေါသအစရှိတဲ့ကိလေသာတရားတွေရဲ့အနှိမ့်ဆက်ခံရတယ်တဲ့ဟောပြန်နှထောင်ကြည့်ပါအဲ့ဒါလို့ပုံတရံအကြံပြင်ပုံတရံအသေးစိတ်တွေပေါ်လာခြင်းကြောင့်တဲ့ ဆက်ခုံတွေမဆောင်စည်းတဲ့မျက်စိကိုမဆောင်စည်းတဲ့ပုဂ္ဂိုလ်မှာလောဘဒေါသစတဲ့ကိလေသာတရားတွေရဲ့အနှိမ့်ဆက်ခံရတယ်တဲ့နားလည်လားဘာပြောတာလဲမြင်ရတဲ့အစဉ်ကိုမြင်တယ်မြင်တယ်လို့မရှုမှတ်တဲ့အတွေ့တဲ့အဲ့ဒီမရှုမှတ်တာဒီပင်လင်စက်ခုံတွေကိုမဆောင်စည်းတာပဲဆောင်စည်းတယ်လို့ဉာဏ်ကငါဆိုတဲ့အမှန်တပိတ်ဆိုတာပြောတာ စက်ခုံတရေခေါ်တဲ့မျက်စိကိုဆုတ်ပိတ်ထားလိုက်တယ်ဆုတ်ပိတ်ထားလိုက်တယ်ဆိုတာကိလေသာမဝင်အောင်အခုတော့ပုံတရံအကြံမြင်လဲပေါ်သွားပြီ အသေးစိတ်လဲပေါ်သွားပြီမလေးဝါလိုက်တယ်ဝါလိုက်တဲ့ခွေလေးလှလိုက်တာနော်နရွက်ကလေးကကုတ်ကုတ်ကလေးနဲ့မလေးအမွေးလေးကလည်းဖြူးဖွေးနေတာပဲဟောအဲ့ဒါအသေးစိတ်မဟုတ်လားအဲ့ဒီအခါကျတော့ဘာတွေဝင်လာဗလဲလောဘဝင်လာပြီဟုတ်ကဲ့လား ဒါပေမဲ့ကို့မှာဒီခွေးမျိုးမရှိဘူးဒီခွေးမျိုးဝယ်နိုင်တဲ့အားလည်းမရှိတော့မလေးသူတို့မြတ်တော်လိုက်တာနော်ငါဒီခွေးမျိုးတကောင်မှရှိဘူးခဲ့ဟောဘာဖြစ်သွားလဲဟောဒေါသဝင်သွားပြီအဲ့ဒါပြောတာစက်ခုံတရေမဆောင်စည်းလို့မျက်စိကို မဆောင်စည်းတဲ့အတွေ့တဲ့ဒီပုဂ္ဂိုလ်မှာလောဘဒေါသရဲ့အနှိမ့်ဆက်ခံရတယ်တဲ့ဟောအဲ့ဒါလိုချင်တာဟာအနှိမ့်ဆက်ခံရတာပဲမဟုတ်လား အော်ငါမရှိဘူးဟဲ့လို့စိတ်မချမ်းသာတာဟာဒေါသရဲ့အနှိမ့်ဆက်ခံရတာပဲမဟုတ်လားမစက်ခုံတွေကို မဆောင်စည်းဘူးဆိုတာမျက်စိကိုမဆောင်စည်းဘူးတဲ့တဲ့ပြောရင်မြင်ရတာကိုမရှုမှတ်ဘူးသောတိန်တွေကိုမဆောင်စည်းဘူးဆိုတာနားကို မဆောင်စည်းဘူးတဲ့တဲ့ပြောရင်ကြားတာကို မရှုမှတ်ဘူးခါနိုင်တွေကို မဆောင်စည်းဘူးမဆောင်စည်းဘူးဆိုတာ နာနာကို မရှုမှတ်တာနာနာကိုမရှုမှတ်တာအဲ့ဒါလို့မရှုမှတ်တဲ့အတွက်ပထမအကြမ်းမြင်ပုံသဏ္ဍာန်သွားတွေးလိုက်တယ်တွေးပြီးတော့ဒါပြင်ခွေးပဲလူပဲနတ်ပဲပြမာပဲအရာဝတ္ထုပဲလို့ပုံပေါ်သွားတယ်ပုံသဏ္ဍာန်ပညာပေါ်သွားပေါ်သွားပြီးတော့မှနောက်တစ်ခါကိုကမရှုမှတ်ပြန်တော့ထပ်ပြီးတော့စိတ်စိတ်ဆက်ဆက်ကြည့်ပြန်တော့အသေးစိတ် အချက်အလက်တွေလည်းတွေးလာပြန်တယ်နေရွက်ကလေးကဘယ်လိုဟဲ့အမီးလေးကဘယ်လိုဟဲ့ခြေထောက်ကဘယ်လိုအမွေးမင်းကဘလိုနဲ့စသည်ဖြင့်အသေးစိတ်ပေါ်လာအဲအသေးစိတ်ပေါ်လာပြီဆိုတော့ကိလေသာက ပိုးပြီးတော့ဝင်မလာဘူးလားဝင်လာတယ်ဒါကြောင့်မို့မြင်ရင် မြင်ချင်းသာချက်ချင်းမှတ်လိုက်ရဲ့နော်မြင်နေမြင်နေမြင်နေလို့တွတ်မှတ်ရဲ့နော်မြင်စိတ်ကိုရှုတဲ့စိတ်ကနှောင့်ယှက်တဲ့အတွက်မြင်စိတ်ဟာမြင်ရတဲ့အရာကိုပြိပိသားသား မမြင်ရဘူးမမြင်ရတော့ခွေးလို့လည်းမသိဘူးကြက်လို့လည်းမသိဘူးနွားလို့ဆိတ်လို့လည်းမသိဘူးမြင်လိုက်ရတာပဲရှိတယ်အဲ့လိုမသိတာဟာပုံတရံအကြံပြင်းမပေါ်ဘူးခေါ်တယ်နာနိမိတ်တကဟာလို့ခေါ်တယ်ဒီတော့ပုံသဏ္ဍာန်အကျမ်းမြင့်မပေါ်တော့ဆက်ပြီးကိုကရှုနေတယ်မြင်နေမြင်နေမြင်နေမြင်နေမြင်နေမြင်နေဆက်ကဆက်ကရှုနေတော့ပုံသဏ္ဍာန်အကျမ်းမြင့်တော့မပေါ်ဘူးဆိုတော့အသေးစိတ်ပေါ်အောင်မလားမပေါ်ဘူးဆိုတော့ ဒီဘက်ကန်းကအောင်မလားဟိုဘက်ကန်းကကအောင်မလားမကတ်တော့ဘူးဆိုလိုတာကမျက်စိအကြောင်းပြုပြီးတော့လဲကိလေသာမဖြစ်တော့ဘူးမြင်ရတဲ့အဆင့်အကြောင်းပြုပြီးတော့လဲကိလေသာမဖြစ်တော့ဘူးဟုတ်တယ်မဟုတ်လားအဲ့တော့ကန်းမကတ်တဲ့နေသိပြီလားကန်းမကတ်ဘူးဆိုလို့ရှိရင်ဘာဖြစ်မလဲမက်ခင်ရေရေကျော်မျောပြီပေါ့ရှုတယ်ဆိုကြတဲ့က တမ္မာတတိမဲ့ခင်မဖြစ်ဘူးလားရှုဖို့ရအာထုတ်ကြတဲ့ကတမ္မာသင်္ကတမ္မာဝါယာမမဲ့ခင်မဖြစ်ဘူးလားရှုတဲ့စိတ်ကလေးကအရှုကရုပ်ပေါ်နာမ်ပေါ်အစင်းပေါ်တည်နေတယ်ဆိုတဲ့ကတမ္မာတမာရိမဲ့ခင်မဖြစ်ဘူးလားအရှုကစိတ်ပေါ်တည်တယ်ဆိုလို့ရှိရင်လည်းတမ္မာတမာရိမဲ့ခင်မဖြစ်ဘူးလား